ဒီနေ့ကအိယသာဝကအိယတပည့်ရှိတဲ့ဘုဒ္ဓဘာပုဂ္ဂိုလ်သွားအားချုပ်ပြီးတော့သက္ကနာကိုကြားရတာသွားအားပြောပါတော့ဒီသွားကတရားလာကြားရေးဆို သာအဖြစ်ပါလာတယ်ဆရာအဖြစ်ပါလိုက်ဆိုတော့ဒီအရင်ကြောင့်လည်းပြောပါတော့ဘလတ္တဧသာဘိကွေဒိဋ္ဌိသံသနာသပုဂ္ဂလသယံတထာဂတဝေတိတိဓမ္မဝိနိတိတိယမာနိအသင်္ကတောမနသိကတော သဗ္ဗေတသာသမဏဟရိတဝဩရိတသောတောဓမ္မံသုနာတိဧသံဧဝံပัจจနာတိစသည်ဟောအဲဒီလိုဟောထားပါတယ်အဲဒါမှာဒီလိုတည်တည်တရားလာတာကိုအရိယာရဲ့သွားအားခွန်အားတရားကိုထားပါတယ် ဒီလိုတရားကိုယူသိနားပါလေဆိုတော့သခိုင်းတော့ကိုကြည့်ဒီဓမ္မပုဒ်ကိုဆိုထားတယ်ဘုရားမြတ်စွာဟောထားတဲ့တရားတော်ဓမ္မဆိုတဲ့တရားတော်ကိုယူကြားပါဝိရိယဆိုတာဝိနည်းတော်ကိုစိတ်တရားကိုယူသိနားရနားရပါ အဲဒီလိုလာတဲ့အခါသက်တော်ရဟောရူရဲ့တရားတော်ဆိုတာမရောက်ဖို့ပေါ့ဆံပြောင်းခြင်းပါလူမြောက်ကြောင့်တရားပဲဆိုတော့အဲဒီလိုသိနာတယ်ထားရပါတယ်ဒီမှာခွဲခြားပြီးတော့နားလည်ထားဖို့တော့ဓမ္မနဲ့ဝိညာဟာအရှင်းကြီးခြားလာခြင်းရှိပါတယ် ကျန်ကများမှာတော့အမျိုးမျိုးဖွင့်ထုတ်ထားပါတယ်။ကျန်ကဖွင့်ထုတ်တဲ့ဒီရှင်းလင်းပြနေရတဲ့ရှိရင်သတော်ချင်ရပါပါ။အဲလူရဲလောက်ပဲပြောပါပါလား။ဓမ္မဆိုတာအကျိုးရှိဖို့ဖြစ်ဆိုရေးအတွက်တိကျတဲ့လိုက်ွေရဲ့ဓမ္မလိုပဲဆိုကြပါစို့။ ဝိညာဉ်ဆိုတာကတော့အချိုးတကျနေထိုင်ရေးအတွက်ရှိကံတဲ့ဥပဒေဟောရှိကံဥပဒေဘုရားမြတ်စွာကသုဏရှိထားပြီးတော့ပညာအားဖြင့်ကျိုးစီးပွားရှိထုံးရေးအတွက်တိကျတဲ့လမ်းစဉ်ချက်ဒီလည်းပဲသိတော်တော်မူပါတယ်ဒါကတထာဂတ ဝေတိယဓမ္မလို့ခေါ်ပါတယ်ဒါအချိုးရကြကိုယ်နှုတ်ဉာဏ်လုံးကိုထိတ်ချုပ်ထိတ်ချုပ်နေတော့ရှိတယ်ထိတ်ချုပ်ကြောင်းပါလေစိတ်ကဥပဒေတွေဟောလေအဲဒါကိုလည်းပဲသတ်မှတ်သွားပါလားအဲဒါဝိနည်းလို့ခေါ်ပါတယ်ဓမ္မဝိနည်းရတယ် ကျိုးစီးပွားဖြစ်ဖို့လည်းလိုတာပါပဲကိုလုံးစိတ်သုံးရုံလုံးပါလေအပြည့်လာသာကင်းပြီးတော့တန်ရှင်းရင်ကြီးနည်းရကိုလုံးမှုတွေကျင်းပြီးတော့ပြေးကြမှုဖြစ်တဲ့ဇာလေးဖြစ်ဖို့အတွက်ဒါလည်းလိုတာပါပဲအဲ့ဒါကိုဓမ္မဝိနည်းဆိုဆိုထားပါတယ် ဘုရားဓမ္မဝိနည်းလည်းဘုရားဟောတဲ့ဓမ္မဝိနည်းလည်းဆိုတော့သက္ကာကပူတိတဲ့ဓမ္မဝိနည်းလို့ဆိုပါတယ်ဘုရားမြတ်စွာကိုယ်တိုင်ဟောကြားထားတဲ့ဓမ္မဝိနည်းပါရည်ကျင့်နဲ့ဟောတာတော့ဘယ်လိုသဘောထားပြီးဟောတာလဲကရုဏာရှိထားပြီးတော့ဒေသနာဉာဏ်တော်နဲ့ဟောထားတဲ့တရားဒီဆိုပါမယ်လက်လာပါရှိရှိပြီးတော့ ခေါ်တဲ့တရားမျိုးပေါ့ဘူးဒီတရားကိုခေါ်တဲ့တရားမျိုးပေါ့ဘူးဒီကအထင်ကြီးအောင်ခေါ်တဲ့တရားမျိုးပေါ့ဘူးဒီတရားကြီးသိစီပြီးတော့ကျုပ်ကြည့်စီရှိကြပါစေဒီရှိဒုက္ခမရောက်ကြပါစေနဲ့ဆိုရဲစစ်ပန်တဲ့ကိလေသာရှိဆိုင်တော့ခေါ်ကြတဲ့တရားလို့ဒီလိုဆိုလို့ရတယ်လက်တွေ့သဘောပြောရမယ်ဆိုလို့ရှိရင်တော့ အခုယောဂီများအထုတ်နေတဲ့သတိပဋ္ဌာန်စာရင်းတွေတရားတွေပါသိသံဃာရဲ့တော်ရာသတိပဋ္ဌာန်အထုတ်နေတဲ့ပုဂ္ဂိုလ်များသုံးဖို့အထုတ်နေတဲ့ပုဂ္ဂိုလ်များအတ္တတရားရှိရေးအတွက်အကျိုးခုနှစ်မျိုးကိုရိုးရိုးလေးပေါ်ပြီးဖော်ပြထားပါတယ်သတိပဋ္ဌာန်ရဲ့အစ စေတနာပါကိုပဲတရားပညာချက်အနေနဲ့ပေါ့ဒီရင်းရတော့သိကြထားပါတယ်ဒီဒီတရားဟာဒီလမ်းစဉ်ဟာသတ္တဝါများရာဂဒေါသအစရှိတဲ့အစိတ်ကြီးတုန်းကကျင့်ဝတ်ကျင့်ကြံဖို့ရာအတွက်သိကြတဲ့လမ်းစဉ်ပဲရာဂဒေါသမောဟတွေ တတ္တဝါတွေအများစုကတော့ဒီလိုနေနေကြတာကြီးပတ်နေတာအငုံမပြုတ်လို့မျိုးမပြတ်လို့ငုံနေတဲ့အလူရှိရရာဂဒေါသမောဟတွေရာဂဒေါသမောဟဖြစ်ပြအကြောင်းကြုံကြိုက်လာပြီဆိုလို့ရှိရင်စိတ်ဆက်ပါရှုပ်ွက်အောင်းကြလွှမ်းမိုးလာတာဒီပြုတ်ခံလာကြတာတွေအဲဒီလိုဖြစ်လာတဲ့ရာဂဒေါသမောဟတွေကို ဖြစ်တော်တဲ့နည်းနဲ့မဆုံးဖြစ်လို့ဆိုလို့ရှိရင်ကျွလွန်ဆောင်ကားတဲ့အဖြစ်အလုံးကျမ်းတဲ့အစီရောကလည်းဥဒိကမပိဋိစာရောအဲတော့အလူရောအလကောအကြာရောသာအညီကြီးရှိရတာလေအဲတော့ဒီဟာသတ္တဝါတွေရှိရခြင်းအကြောင်းသတ္တဝါတွေရှိရခြင်းအကြောင်းလုံးကြီးရှိရနေတာလည်းပဲဒါဒီကြောင့် အဲ့ဒါဒီကိဝိစေရသွားဖို့ရာအတွက်ကြေကြတဲ့လမ်းကြောင်းပဲလို့ဆိုရတယ်။အဲ့ဒါဘာလဲဆိုလို့ရှိရင်ကာယဝိနတိကဓမ္မခေါ်ရဲ့အာယုလေးချက်တွေကတစ်ချက်ချက်ပေါ်လိုက်ဆင်းရဲဆိုရှိမှတ်တယ်။သတိပဋ္ဌာန်ပဲလို့ဆိုရတယ်။ဒါကအကျိုးတစ်ခုအဲ့လိုအကျိုးတစ်ခုပေါ်ပြီးတော့ တိတိကျကျပါလေသိတယ်ဆိုကြပါလေအဲဒါဓမ္မပါပဲသူယောဂီတွေကိုယ်နဲ့ဆိုင်ပြီးပေါ်လေးကိုပေါ်လဲလိုက်ပြီးတော့ပြေဝဲစွာရှိနေတဲ့အခါရှိရအောင်မှာဒီလိုစိုက်ကြနေလို့ရှိရင်တမန်တွေရာလည်းပဲဖြစ်ကုန်ရအောင်။သုံးညာဆက်ကြရင်ဒီကျတော့သုံးညာဆက်ကြရင်ရာကဖြစ်ကုန်ရအောင်။ဒီတဲ့နေတယ်။မကျေနပ်လို့ ဒေါသတွေးပြီးတော့ဒေါသတွေလည်းမဖြစ်ဘူး။ဒါကဒီလိုဖြစ်ခွင့်ရပဲနေတတ်နေတဲ့ရှားရှားကိလေသာတွေလည်းဖြစ်ခွင့်ရပဲနေတတ်နေတယ်။ချိန်မိုက်ချိန်မိုက်လေးကျင်းဝေးပြီးတော့သတ်ချင်နေတာဒါလည်းသူပဲ။အဲ့ဒီစိတ်ကြီးညာသတ်နေတဲ့စိတ်ကြီးသတ်ချင်နေတာတဲ့။တေချာကိုကိုကြစားတယ်။ဒီကယနာမေကလို့ဆိုရတယ်ကျွန်တော် ဒီတော့ဝန္နမပုဂ္ဂလေးကြည်ကြီးကောင်းမရပရိဒီဝါတွေလည်းကြည်ကြီးကောင်းမရကိုယ်ရဲ့ကမခံနိုင်ဘူးဆင်းရဲတွေလည်းချုပ်ကြီးကောင်းမရစိတ်ထဲမှာမတက်မတာဖြစ်တဲ့စိတ်ဆင်းရဲကိုလည်းလည်းချုပ်ကြီးကောင်းမရဝိသတိကပါလာတဲ့ဆင်းရဲကြီးအကြောင်းသိနေတာတွေကိုအပြတ်ရှင်းနိုင်တဲ့အရိယာမရဘူးရအရိယာကိုရဘူးရ အကျိုးတွေခုနှစ်မျိုးလုံးကရှိကြကြကြပါတယ်။အဲဒီအကျိုးရရှိရေးအတွက်တိကျတဲ့သင်ကြားခြင်းတဲ့အဲဒါသမခေါ်ပါတယ်။အဲဒီသမကိုရှင်းလို့ရှိရင်ရှင်းလို့တဲ့ပုဂ္ဂိုလ်ဟာဇာကတိုင်းရဲ့ကိလေသာတွေဆွဲအားကလွတ်ပြီးတော့မြင့်တယ်နေတာပဲအောက်အောက်ဆန်းလောက်တာမကြဘူးလေ။အဲဒီဆိုင်ရှိပฏิရှိတဲ့ သဘောကိုပါဠိလိုဓမ္မခေါ်ရတယ်အဲဒီလိုရှင်းရှင်းနဲ့ဓမ္မကိုရှင်းသုံးရတာအခြေခံကျတဲ့ဝိနည်းဆိုတာပါဝိနည်းဆိုတာရှိကံပါရှင်ဟာလည်းရှင်ဟာရှိကံဥပဒေလူလည်းပဲလူရှိကံဥပဒေဆိုတာရှိပါတယ် မလို့ကောင်းရောကောင်းနဲ့ကြည့်ရဖြစ်တာရဖြစ်ဒီပါလားဒါမျိုးမလို့ဆင်မလို့ဆိုင်ဒါမျိုးပြောနေဆိုပြောနေတယ်အဲဒီမလို့ကောင်းရောကောင်းနဲ့ဖန်တာချက်တွေကိုဒီလိုဒီဒီယုံကြည်ကြည်နဲ့မကြိုးမပေါက်ရအောင်ပါလေလိုက်လာကျင့်သုံးလို့ရှိကနဲ့အရင်နေနေတော့အဲဒီရှိကနဲ့အရင်နေနေအောင်ဆိုပြီးတော့ ဝိနည်းကြီးရဲ့ချက်တွေရှိပါတယ်ဒီကံနဲ့အလေးဒီလည်းလို့ရှိရင်ကိုယ်လုံးလေးစိတ်ကြကိုယ်ကြိုးနှုတ်ကြိုးတွေရတယ်အကျိုးကြီးပြပြီးတော့လည်းပဲဒီဒီသတ်မှတ်ပြရတယ်အဲဒီလိုစီးသတ်မှတ်ပြတဲ့ဒီနည်းဆရာမဆရာကိုယ်တိုင်ဟောထားရည်ပါတယ်ဘုရားကိုယ်တိုင်ညွှန်ကြားထားတဲ့ရှိကြတဲ့သူကြတဲ့ ဘုရားကိုယ်တိုင်ဆက်မှတ်ထားတဲ့ဝိနည်းပါဒီကံပါအဲ့ဒါဓမ္မဝိနည်းကိုဒီလိုရောက်သောပုဂ္ဂိုလ်ကခေါ်နေခြင်းယူတည်တည်နာရမယ်လို့ဒီလိုဆိုလိုပါတယ်အဲ့ဒါကဘယ်လိုယူရပါလဲလို့ဆိုတော့အချိန်ကတ်တော်တယ်ဆိုထားပါတယ် အတိကတဝဆိုတာကိုကျိုးကိုရှိဘွားကိုဥစ္စာလိုပါလိမ့်သဘောထားပြီးတော့ကျူရီရတယ်လို့ဆိုပါတယ်သူတွေဟာကိုကျိုးကိုရှိဘွားဆိုတာအမြင်ရှိပါတယ်ဒီလောကမှာစောင့်နေရေးအတွက်ဒီကိုယ်ကြီးစောင့်နေမိသားစုစောင့်နေရေးအတွက်ဒီစီရှာရတာဥစ္စာရှာရတာဒါကိုကျိုးကိုရှိဘွားဒီကအရှင်းသာရိတာဘက်ကလည်း ဒီကတမကြီးကျင်ညာအပြည့်စိတ်ခါဆိုရတာဒါတကယ်ကိုကျိုးကိုရှိမှအဖြစ်ပါလား။သောလည်းမြစ်ဆက်ရှောက်ပြရတဲ့စီစီကတော့တက္ကလာပဲသဘောကဘုရားမပါဘူး။တကယ်ကိုကျိုးကိုရှိမှအဖြစ်ပါကတော့ကိုရှင်တရားပဲ။အဲဒီကိုရှင်တရားကိုယ်မူရည်ဘယ်လိုသိကြအောင်ရရတယ်၊လုပ်နေရတယ်ဘယ်လိုသိကြအောင်ရရတယ်။ စိတ်စိတ်ထားတွေဘယ်လိုပြုပြင်ရလဲ။အတိညာဉ်ဤအတိညာဉ်ဖြစ်တော့အောင်ဘယ်လိုဆောင်ရလဲဆိုတာကလေ။ကြေချာကျက်နဲ့ရှိကပေါ်တယ်။အဲ့ဒါတွေကိုကြားလာတဲ့အခါမှာဒါရီကကိုရုပ်ကိုကြီးကအဖြစ်ပါမယ်လို့ဒီလိုသဘောထားရပါတယ်။ဒီလောကမှာဇီဝရေးအကြောင်းဝယ်စသည်လုပ်တဲ့အခါပေါ်တယ်။နည်းနည်းလေးမှကိုယ့်ဘက်က မနစ်နာရအောင်ဆိုပြီးတော့မဆုံးရှုံးအောင်ဆိုပြီးတော့ကျမ်းစာဆက်ရတယ်လူဆက်ရတယ်လေသမားရသမားရလည်းပဲလေရစိတ်ကြွတဲ့အခါမှာသူကဘာတိပဲစီလေးစလုံးတော်မှာအရဟသအရှိကြီးဖြစ်အောင်ဆိုပြီးတော့ယူဒီသိရဖြစ်ရတယ်အဲ့ဒါလိုပဲခေါ်တဲ့တရားတွေကနာသမ ्या နည်းနည်းလေးမှလွတ်ထွန်သွားရအောင် အကုန်လုံးနှလုံးသွင်းရတယ်။ဒါအဋ္ဌိကတဝါမနစိကရိတဝါလို့ဒီလိုဆိုဆိုရတယ်ကွာ။အခုဓမ္မယောဂီတွေဒီဒီကတရားထုတ်တဲ့ပုဂ္ဂိုလ်ကြီးဟာကျေဒီဝဖြစ်ထွန်းရေးအတွက်သိကြတဲ့သင်ကြားချက်နဲ့အကျိုးရရှိရေးအတွက်သိကြရတဲ့သံဃာလေးရှိရင်အဲဒါကိုပဲကိုယ့်ဘက်ကလေ့လာမှုဖြစ်ရအောင်ဆိုပြီးတော့ဒီဒီနေနဲ့ နိုင်ကြတယ်ဘာလဲဒီလိုမျိုးပါလားသဗ္ဗจิตသာလို့ဆိုထားပါတယ်သဗ္ဗจิตသာကိုသက္ကလจิตจิနာရာဆုံးပြီးစိတ်အပြည့်နဲ့စိတ်အားလုံးနဲ့လည်းပဲနှလုံးသွင်းပြီးတော့လာရတယ်စိတ်အားလုံးနဲ့နှလုံးသွင်းလာရမယ်ဆိုတာဒီစကားအစပါလည်းပဲ အဲ့ဒီတွေမှာစိတ်ထင်ရှားနေတာတွေ့တာပါဒီတော့ဟောနေတဲ့အလယ်ပိုင်းခါလည်းပဲစိတ်ကြည့်ထင်ရှားပဲဒေသနာအဆုံးရှိပါလေဒေသနာဆုံးခါလည်းပဲစိတ်အကြည့်ထင်ရှားပဲစိတ်အားမှာအပြည့်နဲ့ဟောလေနာရမယ်လို့ပြောဆိုတာပေါ့နည်းနည်းလေးမှစိတ်လေးကိုပြက်လို့ရှိသေးတယ်နဲ့အကုန်လုံးစိတ်ရှိတယ်ဗျာ တရားတွေမှာထည့်ထားတယ်လို့ဒီလိုဆိုရတာပေါ့အဲ့ဒီလိုလာကြပါလည်းပဲဒီလိုဒီလိုလာကြရရောက်ပါတော့စိတ်တိုင်းစိတ်တိုင်းလည်းပါလေကျွန်တော်ဒီစိတ်တိုင်းကလာတခြားတစ်ပါးကိုဉာဏ်နဲ့စိတ်မရှိကြရဘူးသွားသွားလည်းစိတ်မရှိကြရဘူးအဲဒီလိုကျမ်းနဲ့ဆိုင်ပြီးတော့လာနိုင်မှလည်းဒီဒီသဘောပြရပါတယ်အဲဒီလိုရင်းဒီဒီလာရမယ်လို့ဆိုရတယ်အဲဒါကတရားလာရတာ ရိယာရဲ့ခွန်အားဆွမ်းပါတယ်။အဲဒီအရိယာရဲ့ခွန်အားနဲ့ဆွမ်းအားနဲ့ပြည့်စုံပါရဲ့လားလို့သိရင်ရှိပါတယ်။အဲလိုသိရင်ရှိတဲ့အခါမှာအဲဒီခွန်အားနဲ့ပြည့်စုံနေကြောင်းလည်းပဲသိရင်ဆုံးဖြတ်နိုင်ပါလေလို့ဆိုပါတယ်။အဲတရားနာကြရေးမှာမိမိရဲ့စိတ်ကိုအပေါ်နဲ့အဲစုံစမ်းတဲ့နည်းပေါ်လေး ဒါလေ့လာတဲ့အနည်းပေါ့ဟုတ်မဟုတ်ပေါ့လေဒါပုဂ္ဂိုလ်ကိုလေ့လာတယ်ဒီတရားလေ့လာတယ်သူကပြောဖို့ကိုယ်ကိုလေ့လာရကိုယ်ကိုဆုံးဖြတ်ရအောင်ဘုန်းကြီးသောတော်ဓမ္မသုနာတိရသဝါဟောကြားတဲ့တရားကဒေသနာဘက်ကိုဟောလို့နားဆွတ်တာဘုန်းကြီးသောတော်ခေါ်ပါတယ် တခြားတစ်ပါးပဲစိတ်နားဆင်ထားတာပေါ့ဘူးဒီရမထာကကြာအရိယာများရဲ့သွမ်းအားကိုပေါ့ဒီသို့ခေါ်ထားတယ်လို့ရှိပါတယ်အရိယာပုဂ္ဂိုလ်များဟာတဲ့တရားများကြားဖို့ကိုချစ်ခင်ရလို့ကြတယ်တရားနာကြရ သမာယုံရောက်သွားပြီဆိုလို့ရှိရင်နေငါပြီးတော့အိမ်ကနေပြီးတော့နောက်ဆောင်လာမျိုးတစုံတယောက်နဲ့စကားပြောဆိုရတာမျိုးစိတ်တွေလည်းပဲပြန့်နေလေလို့ပြီးတော့ဒီလိုထိုင်နေတာမျိုးအဲ့ဒါလည်းရှင်းရှင်းလို့ဆိုရတယ်တကယ်ကိုဒီကြီးခဲ့တဲ့အမြဲတရားပေါ်လေအဲဒီအမြဲတရားကိုသိချင်ပါ စားကုန်ရတယ်လို့ဟောလို့တရားနာကြရတာမယုံရမသိနိုင်ဘူးလို့ဆိုရဲဘုရားရှိခိုးကတော့ရပဲတရားဟောတော့ညာဘိကစနာလိုက်တာအယုတ်တိတ်တဲ့ရှိပါတယ်အဲ့ဒီရှိပဲသူတို့တရားနာကြတယ်လို့ဆိုရတယ်အာအရိယာများရဲ့တရားနာကြရေးပါပေါ့ထူးခြားတဲ့ဆောင်းအားပါ အဲ့ဒီအချက်ကိုယူကြည့်ပြီးတော့ကျေးဇူးရှင်မဆရာတော်ဆရာကြီးကမသားရအောင်ပါလေမသားဝယ်ဆုံးကိုကလေးကိုသိရလေးကြည့်တော့ပါလေဘုရားဟောကြားဘုရားဟောထားမြတ်တရားလာကြရတော့ခိုင်းလုံးစုံမပြည့်နှလုံးသွင်းလာခြင်းအကောင်းစွာဒီလိုသိရ သတ္တမပစ္စကလာလို့ဒီလိုဆောင်ပြီးပြပါပါတယ်။ဒါနဲ့ဆက်ပြီးတော့တမ္မာပုရုရှင်ခွန်အားကိုလည်းပဲဖော်ပြဖို့လိုနေပါသေးတယ်။ပုရုရှင်ခွန်အားကတော့တရားနာကြရဆိုလို့ရှိရင်အဆံကောင်းလို့အဆုံကောင်းလို့အလားအလွန်စိတ်ကောင်းလို့အံကောင်းလို့ပုရုရှင်ရောပေါ့ ရေရှင်ဝယ်ကြီးပြက်လုံးကြီးဘုန်းကြီးအဲ့ဒါကြီးအကောင်းဆုံးကသူတို့လာကြရပါတယ်ကွာရိုးရိုးဆိုလို့ရှိရင်သူတို့လာကြတာ၆တုတ်တော့ရှိတရားတော်ရိုးရိုးဟောနေလို့ရှိရင်ပြည့်နေအခြားကိုသိရောက်အနေတတ်တယ်ချင်းချင်းလည်းပဲဒီလိုစကားတွေကိုပြောဆိုနေတတ်တယ်ဒီလိုမဟုတ်ဘူးဆိုလို့ရှိရင်လည်းပဲစိတ်နဲ့ရှင်နေနိုင်ရတာပဲစိတ်ဝင်စားမှုဆိုလို့ရှိရင်ဒီပေါ်မှာအဆင်မှုကမရှိတော့ အလိုလိုစိတ်ကငြိမ်ပြီးတော့သွားတယ်ငြိမ်တယ်ဆိုတာသမာဓိငြိမ်နေတာမဟုတ်ဘူးချုပ်ငြိမ်ငြိမ်ငြိမ်သွားတဲ့စိတ်ကတုတ်တုတ်ပြီးတော့ငြိမ်သွားတာလီနာဆိုတာပါအဲ့ဒါမှတခါလဲဆက်ကလေးဆက်ကလေးလဲကြတာပါတချို့ပါတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်နာယာရှိရှိတိုင်ရှိရှိနေပြီးတော့အသားလေးပြေးပြီးတော့အိပ်ကြော်သွားတာပဲဒါပုထုရှင်များတရားနာကြတဲ့နေရာမှာလည်းသူရဲ့ဆောင်းအား ဒီတော့စိတ်ဝင်စားတော့ဘူးဒါတော့ဓမ္မတာပဲဖြစ်ပါလေစိတ်ဝင်စားတော့ဆိုလို့ရှိရင်ကဒီတိုင်းပဲရှိရပါပါဒါသူတို့ရဲ့ဓမ္မတာဆွမ်းအားပါပဲဒီလိုဒီဓမ္မဝလာတရားဆိုတာလည်းဘာမှသာပါတော်ကောင်းသာသာရှိလို့ဟောဆရာတော်ကောင်းလူငန်းစီလောက်ပဲဒါလည်းပြရတယ်ဒီတိုင်းအစပိုင်းမှာ အကျိုးခုနှစ်မျိုးကိုလေအဲ့ဒါလေးရိုးရိုးလေးပေါ်ပြတာရှိပါတယ်ဆိုတော့သမာပုဂ္ဂိုလ်ရဲ့အကြိုက်ဆိုတာမပါကလောက်ပဲဒီမဲ့ဆိုကြည့်ကြရတယ်။ဒါလုံကြီးရလည်းပဲ၆တောက်တောက်ကြီးတကယ်အထုတ်တဲ့ဓာတ်မျိုးကလည်းပဲ၆တောက်တောက်ကြီးဖြစ်နေတယ်။သို့တော့မြတ်စွာဘုရားဟောကြားတဲ့အချက်တွေကိုတကယ်ယုံကြည်ပြီးတော့ အလေးကကြိုးစားတဲ့ဆရာများကိုလေးစားတဲ့အနေနဲ့ပေါ်တယ်သတ္တရားရှိသူတွေအထုတ်လိုက်လို့ရှိရင်သူတို့အထုတ်ရတဲ့တရားဟာငါက6တောက်တောက်ကြီးရနေပြီးတော့တဖြည်းဖြည်းဆုပ်ပြေးလာတယ်မကလေးတွေကကောင်းလာတော့ပထမဆုံးနှစ်တိအားလည်းပစ္စည်းသေးစားလေးဖြစ်လာတယ်။ကုရိယစရာညာမင်းလောက်ရောက်တဲ့အခါကျတော့ပစ္စည်းသေးစားကြီးဖြစ်လာတယ်။တတိလေးတစ်ဖိတ်လေးလည်းပေါ့လေနှစ်တိအားလည်းပစ္စည်းကြီး အတိုင်းအကျဉ်းဖြစ်လာတော့တာပဲအဲဒီခါကြလို့ရှိရင်ဒီစိမ့်စိမ့်နဲ့ကောင်းလာတာလေအဲထိုင်ထားတဲ့ထိုင်တော့မှဖြစ်ရှင်တော့အောင်စိတ်ထားတဲ့လက်ရှိတော့မဖွင့်မလာအောင်လို့ဒီလိုကောင်းလာတာအဲဒီမှာပုံပြထားတယ်အဲ့ဒီအချိန်ကြီးရောက်သွားလို့ရှိရင်စိတ်ကောင်းတဲ့အသိဉာဏ်တော်တော်လေးတိုးတက်ပုံရလာပါပြီတဲ့ ဒီကောင်းတဲ့အပြည့်အညာတိုးတက်ပုံရလာတော့ဒီကောကလူကြီးကလည်း6တောက်တောက်လူကြီးကလည်း6တောက်တောက်ဆိုတော့သူပြေးလာတယ်လူပြေးတဲ့တိုင်းနဲ့သမေကုန်းအပြောင်မျိုးအဲ့ဒီလူကြီးဖြစ်လာတယ်မပြေးနိုင်ဘူးဆိုတော့သမေလေးနဲ့ကောင်းတယ်ဆိုရင်ကအများအားဖြင့်ထားနေတယ်ဆိုတဲ့အိမ်ရရပါတယ်လောကမှာသမေလေးနဲ့ဖြစ်သလာမရှိဘူးအမေကကြောင်းပြီးတော့ကောင်းလာတယ် သူတရားတွေထဲမှာလည်းကိုယ်က6တောက်တော့ကနေပြီးတော့သူပြေးလာတဲ့အခါမှာအဲ့ဒီတမယ်လေးနဲ့သူပြေးတဲ့တမယ်နဲ့အပျော်မျိုးကလည်းပေါ်လာတာသူပြေးလာတာအဲ့ဒီချိန်ရောက်လာပြီဆိုလို့ရှိရင်တရားနာတာလည်းပဲ၆တောက်တော့မဟုတ်တော့ဘူးသူပြေးလာတာပဲတရားနာလို့လည်းအရသာသိရှိရတာဖြစ်တယ်ဘုရားရှင်ကတော့အဲ့လိုမဟုတ်ဘူးအဲ့ဒါခွာရှားတယ် ဒါကြောင့်ဒီကျေးဇူးဝဖြစ်ထွေးရေးအတွက်တိကျတဲ့စလိုက်ဆိုရင်ဒီနာနေလုံးခါပါလဲပြည့်နေလို့ရှိရင်ကုလကျေခေါ်အားရတောင်းနေတယ်အဲဒီကုလကျေခေါ်အားရတောင်းမှုနေတယ်လို့ဆိုတာပဲအဲဒါကချက်တစ်မျိုးပါပဲ အပြောင်းအလဲပုရုသိစိတ်တရားတွေကနာတအခါမှာတော့သူကြည့်တယ်လို့ဆိုတယ်လို့ဖြစ်တာကမပါဘူး။နောက်ပိုင်းကျတဲ့အခါကျကျိုးစရာကောင်းလောက်အောင်ပေါ့လေ။ချုပ်ပြီးတော့ဒီကုတော့ကျိုးစီဝဖြစ်လို့ရေးသိကြတဲ့လမ်းညွှန်ချက်နဲ့ရုပ်တရားနေထိုင်ရေးအတွက်အဓိကဥပဒေသတ်မှတ်ချက်တွေကို ကိုကျုပ်ကိုဒီဝါအဖြစ်ခံလို့သဘောထားပြီးတော့ဒီနည်းအားတွေကိုသိအောင်နာကြားပြီးတော့လက်ကြည့်ကျင့်လို့ရှိရင်နာကြားစီရမယ်666အတုသမှာလည်း666ရှိပြီလားလို့တရှိကြီးတရှိကြီးသူ့ကြည့်ပြီးတော့နောက်ဆုံးအရှိပေါ်ခုနဆောဆောကပြောသလိုပေါ်ဒီအပြည့်ရနိုင်တဲ့တမေကောင်အပြည့်အမျိုးပေါ် အဲ့ဒီလိုမျိုးရလာလို့ရှိရင်ပယ်တော့မှလက်မနိုင်တော့တစ်တဲလုံးလည်းလောက်ဆိုနေတော့အဲ့လောက်အဖြစ်ဒီနေ့ကလည်းရှိဆုံးတဲ့ဆရာကြီးကိုလာကြရပါကိုသူကိုရှိပါလို့တော့ထားပြီးတော့စိတ်အားအပြည့်နဲ့နာတတ်တဲ့သွားအားဟာအရိယာရဲ့သားပဲလို့ဆိုပါတယ်ဒီနေ့ပတ်သက်ပြီးတော့ခွေးတို့ အတွေ့အကြုံလေးတစ်ခုနည်းနည်းလေးဖြည့်ပြပြရစီအောင်ဒီဝိဒ္ဓရေပေါင်း40ကျော်လောက်ကဇေဘုမာသီသာသနာ့ရိပ်သာမှာကျေးဇူးရှင်မသီဆရာတော်ဆရာကြီးဥပုပ်နေတိုင်းတရားဟောတာဥပုပ်နေဆိုတော့အပြင်ဘက်ကပါလေတရားနာကြတယ်လာရောက်ပြီးတော့နာကြပါတယ် ကျေးဇူးတော်လေးဟောတဲ့တရားတော့တရားထုတ်နေတဲ့ယောဂီများအတွက်ကျေးဇူးစုရှိဖို့နဲ့ချိုးချက်ဖြစ်ဖို့လိုက်ဆိုခြင်းနဲ့စီကံတွေအဲ့ဒါတွေအများဆုံးပါတရားတရားလာလာကြတဲ့ပုဂ္ဂိုလ်ရဲ့တရားနဲ့အထုထတာမဟုတ်တော့ဒီလိုဆိုရင်ဆရာဟောတဲ့တရားကိုစိတ်ဝင်စားဘူးဒီကတော့ပုဂ္ဂိုလ်ရဲ့အကျိုက်ဆိုတော့ အပြောင်းအပြက်တွေဟောတယ်ဒီရတဲ့တရားတွေဒါရဲဆိုတော့တရားကောင်းလို့ရှင်းတာဒီကြောင့်ဘုလူကြောင့်ဒီပါတရားလည်းပဲပါရဟုတ်တော့တရားနာကြတာတွန့်နေရတာပဲအဲ့ဒီချိန်ကလည်းပဲတရားတွေဟောလို့ရှိရင်နှစ်နာရီနှစ်နာရီကြာပါတယ်အဲ့ဒါတော့လည်းကြိုးရတော့ခံပါတယ်နှစ်နာရီပြည့်လို့တရားသိတဲ့အခါမှာ ဓမ္မယုံလေးကဆက်သွားတဲ့အရှိတွေကတရားလာပြီးအရှိတွေကပေါ့ခက်ရရယူတာတယောက်ကဒီဒီဒီချက်လေးဟောတဲ့တရားကလေတရားလာလို့ရှိရင်တရားလာလည်းမဟုတ်ဘူးတဲ့ဒီလိုမှတ်ချက်ချတော့ပါဒါတော့မှန်ပါတယ်။ဘာဖြစ်လို့ဆိုတော့သူကတကယ်ကိုသူတို့ကိုရှိပါအတွက်သဘောထားပြီးတော့နာလာလည်းမဟုတ်ဘူး။အကြောင်းကျက်တင်လာကြ၊ဥဒိကြောင့်တင်လာကြတာ။ သူနာကျင်တဲ့တရားမရတော့ကြည့်ပြီးတော့တရားပေါ်မှာရှိဝင်စားပဲနဲ့နှစ်နာရီတာကြာရင်ထတော့သူ့မှာဘာမှအနိစ္စတာပါမလို့အဲ့လိုဆက်ချက်သေးပါလေဘုရားဟောတာပဲများလဲအဲကြီးချုပ်ကြီးနာလို့ရှိရင်ပြင်းတော့အိပ်ရိုက်သွားတာပဲအဲ့ဒီလုံကြီးတရားတွေကိုနာကြားပြီးတော့တကယ်အလုပ်လုပ်တဲ့ပုဂ္ဂိုလ်ကိုဖွင့်ရတော့ခုနစောစောကပြောသလိုပေါ့ ၆ခုရနေပြီးတော့တရားလေးတွေအဆိုပြေးလာလို့ဆိုရင်စိတ်စိတ်ဝင်စားတာအဲ့ဒီခါမှာတရားနိုင်တရားလုံးကြည့်တယ်အဲ့ဒီလိုခက်ချက်လို့ဟောဒီတရားကလည်းအလုံးလုံးပါတရားအလုံးလုံးရှိရင်လုံးလုံးပါတဲ့တရားနိုင်တရားလုံးလုံးစိတ်ဝင်စားပြီးတော့အာရဆုကြည့်နေပါတယ်အဲ့ဒါဘုန်းကြီးတို့လောကရဲ့ဒီပေါင်းလို့ရှင်တို့ကကိုယ်ကြီးကြုံခဲ့ရတဲ့အဖြစ်အပျက်တွေပါပဲ 再说一下，就临时来电方。